တရားနာတော့နေမျက်နာတက်တရားတွေ့လာနေမနဲ့မနဲ့ဆိုရင်ဣတိယပါဠိတော်ပါတဲ့ပိစပုပ္ပနိမိတာတုတ်ဆိုတာလေးပြောတယ်ပေါ့ကွာဒီတုတ်လေးဟင်းတော့တစ်တစ်ပါလာတော့ကအစအစအစပြန်ပြန်ပြောနေအခုလည်းထပ်ပြောပါမယ်အကျဉ်းအနေနဲ့လူတိုင်းလူတိုင်းတတ္တဝါတွေတတ္တဝါတွေဟာ ကောင်းလုံးသိရတာပါကွာဒီနေ့ဒီသိခြင်းတရားနဲ့ဆုံးတာအဲ့ဒီသိခြင်းတရားတွေကြုံလာရင် ကြောက်တယ်နော်တို့ဘုန်းကြီးတွေလည်းကြောက်တာပဲလူတွေလည်းကြောက်တာပဲအဲအနာဂတ်မဖြစ်တဲ့ရွေရတော့ကြောက်တာပဲဘယ်သူကဘယ်လို အာမခံနဲ့ပြောပြော ကြောက်စိတ်ကတော့မပြောက်ပါဘူးဒါကြောင့်မို့တို့လေဒီဆရာတော်ကြီးဆိုအင်္ဂလိပ်လက်ထက်ကထင်ရှားတယ်အကျင့်ဘက်မှာစာဘက်မှာသိထင်ရှားတယ်ဒီဆရာတော်ကြီးကတော့ဘာပြောသွားလဲဆို အနာဂံရောက်မှစိတ်ချတယ်တဲ့အနာဂံရောက်တော့စိတ်ချရတယ်ဆိုတာအနာဂံရောက်ရင်ဒေါသကုန်သွားတော့ကာမရာဂလည်းကုန်သွားတယ်ကုန်သွားတဲ့အခါကျတော့အဲ့ဒီပုံကိုယ်ကြီးအဲ့ဒီဘဝရောက်မှကြောက်စိတ်ကလုံးဝမဖြစ်တော့တာဒါကြောင့်ဆရာတော်ကြီးကအနာဂံရောက်မှစိတ်ချရတယ်ဆိုတဲ့စကားလုံးကိုတောင်းတာဒါအတိအကျပြောတဲ့စကားလုံးပဲအဲတော့လူတွေနတ်တရားတေဂန်ဒီကကိုယ်မှာအာကိုးစရာမရှိလေကြောက်နေပဲ ခုတည်းကဆွဲလန်းလေကြောက်နေပဲများများပိုင်ဆိုင်ထားလေကြောက်လေပဲလူရောဘုံကြီးရောနတ်တွေရောအကုန်လုံးပေါ့နတ်တွေကဒိုးတဲ့စီးစီဥစ္စာတွေပိုပြီးဆုံးတော့သူတို့ကပိုကြောက်ပါတယ်ဘာလို့လဲဆိုဒါတွေဆုံးလို့ရတော့မှာကိုပိုင်ဆိုင်တာတွေဆုံးလို့ရမယ်ဆိုရင်တွေးကြည့်ပါပဲအဲ့မှာကြောက်တာပဲဒါတွေထားပြီးတော့ကိုကသွားတော့ဘယ်သွားမှလည်းမသိဘူးအဲ့လိုမသေးကြတဲ့အဲ့တော့ ဒီတုတ်ကတော့နတ်တွေယူရနတ်တွေအကြောင်းပြုပြီးဘုရားဟောတဲ့တရားမှာနတ်တဝူနတ်သမီးနတ်သားတယောက်ယောက်ကသေတော့မယ်ဆိုရင်မှကြောက်တာကြောက်တော့သူတို့သေကဏိကာလဆိုရင်တော့နမိတ်၅မျိုးထင်တာပေါ့ကွဒါကြောင့်ပြင်စပုဗ္ဗနိမိတ်တာသုံးလို့ဒီလိုသုံးတာနမိတ်၅မျိုးဆိုတာဘာလဲဆိုတော့သေကဏိကာလမှာသူတို့တွေကြတို့လူတွေလို့ ဖြားနာယောဂဖြစ်ပြီးနေတာမဟုတ်ဘူးတေဂဏိကာလတို့လူပြောပြရင်တော့တေဂဏိ9ရက်လောက်လို့ပေါ့ကွာသူတို့ကတော့အချိန်ပိုင်းလောက်ပါသူတို့အသုံးပြုတာနတ်သမီးလေးတွေဆိုရင်တော့ပန်ဆင်ထားတဲ့ပန်းလေးတွေနတ်သားဆိုရင်တော့ကိုယ်ကင်ဆောင်ထားတဲ့ပန်းလေးတွေညှိုးနှွမ်းလာတယ်ပြီးတော့ဝစ်ဆင်ထားတဲ့အဝတ်စားတွေတခါတည်းဆိုတောက်တောက်ပြောင်ပြောင်လေးတွေလှလှပပလေးတွေပေါ့တေဂဏိကာကြတဲ့ဝတ်စားတွေကလိုလို မတော့ပြောင်းတော့မွေး6 6တွေ့လာနောက်တစ်ခုကတော့တို့ဒေဂန်ဤကလည်းနတ်တွေကြဘယ်တော့မှချွေမထွက်ဒေဂန်ဤကလည်းချွေထွက်တာချွေစောတွေပြန်လာချွေတွေလက်ချိုင်းဂျိုင်းကြားတွေပါချွေထွက်လာပြီဆိုဒီနတ်နေတော့မှာပဲနောက်တစ်ခုကတော့ခါတိုင်းသူအသားရည်တွေဆုပ်ပြေးနေတာအဲ့ဒီဒေဂန်ဤကလည်းအသားရည်မဆုပ်ပြေးတော့6ကတ်လာတာနောက်ဆုံး အဲ့ဒီနေရာဌာနမှာ तू မပြောတော့ဘူးအဲ့ဒီအချက်၅ချက်နဲ့တွေ့ကြုံလာတဲ့နတ်ဟာသူကိုယ်တိုင်လည်းကြောက်တာပဲတခြားနတ်တွေကလည်းသိတယ်သိတဲ့အခါကျကြောက်နေတဲ့နတ်ကိုအာဘိစကားပြောတာပါပဲအာဘိစကားကတော့၃ခု၃ခုတွေပါနံပါတ်၁ကတော့ဟိုနတ်သားဟိုနတ်သမီးဘာမှမစိုးရင်နဲ့အကောင်းဆုံးဘဝကိုသွားဒီလိုအာဘိစကားပြောကြတယ်ပေါ့ ဒုတိယအာမေစကားကတော့အဲ့ဒီအကောင်းဆုံးဘဝမှာအကောင်းဆုံးဆုလောက်ကိုရအောင်ယူပါနံပါတ်3ကတော့အကောင်းဆုံးဆုလောက်ကိုခိုင်မြဲအောင်လုပ်ခဲ့ပါ ခိုင်မြဲအောင်လုပ်ပါဒါတိုင်းတော့တာအဲ့ဒီမှာသားတို့မိလို့မှတ်တော့အကောင်းဆုံးဘဝဆိုဘယ်သွားညုံလဲတို့လူဘဝညုံထားတယ်သူတို့နတ်ဘဝလည်းမညုံမြမဘဝလည်းမညုံဘာဖြစ်လို့လဲဆိုတော့အဲ့ဒီချမ်းသာတဲ့ဘုံဘဝတွေကြတော့ ကုသိုလ်ကောင်းမှုလုပ်ဖို့အခွင့်အလမ်းအတော်နေတာတို့ဗမာပြည်ပဲမင်းတို့လက်လန်းပြီးတော့ကိုယ်တိုင်းပြည်လောက်ပဲကြည်နော်ပြောစရာရုံလေးတွေရှိနေဒီတဖျားတရားလောကမလောက်ချင်ဘူးမင်းတို့ငါတို့မှလူပြည်မှာကြီးတဲ့ပြောစရာဝင်ဆိုတော့ဘလောက်မှပြောစရာကောင်းတာမဟုတ်ဒါတွေဆိုလောက်ဖို့ဒါသားတို့သမီးတို့မှမဟုတ်တို့ဘုန်းကြီးတွေလည်းဒီတိုင်းပဲဒီသူတို့ကောင်းတရားလောက်ဖို့ဆိုအင်မတန်ခက်တာ သူတို့နတ်ပြည်မှာပြောစရာအာယုန်တွေကများတဲ့အခါကျတော့ဒီကုသိုလ်ကောင်းမှုလို့အတော်ခက်တယ်အဲကြောင့်ကိုသူတို့ကဒီလူပြည်ကြတော့ဒီလိုမဟုတ်ဘူးပြောစရာအောင်တွေရှိတယ်လို့ကုသိုလ်ကောင်းမှုလုပ်ဖို့ဟာတွေလည်းအဆုံရှိတယ်ဥမာသားတို့သမီးတို့လက်နှမ်းမိတော့မင်းတို့ဘေးပဝင်ရင်ကြည့်လိုက်လူမတမ်းမလားကျန်တော့လူလို့ရလူက ကိုယ်ဘဝကိုပြည့်စုံနေလဲခုနနှုတ်ဖို့တောင်းဖို့တွေလည်းမေ့နေတတ်တယ်သီလတွေကျင့်သုံးဖို့လည်းမေ့တယ်ဘာဝနာကျင့်သုံးဖို့လည်းမေ့နေတယ်လိုက်ကြည့်လိုက်ပေါ့ကွာမင်းတို့လူလောကမှာလည်းချမ်းသာနေတဲ့လူငယ်လေးတွေလိုက်ကြည့်လိုက်ဟာပျော်ပါမှုယူတောက်စားဒီလိုနေကြတာများဒါကတော့အခုခေတ်မှာမဟုတ်ခေတ်ဆက်ဆက်ကလည်းဒီတိုင်းပဲသွားခဲ့တယ်မင်းတို့လောကမင်းတို့ပါဝင်ခြင်းကြည်လိုက်ပေါ့ ချမ်းသာတဲ့သားသမီးတွေအာဏာရှိတဲ့သားသမီးတွေဒုနိုင်ငံမှာကြည်လိုက်တော်တော်များများပြက်စီးသွားတာများတယ်ဘာလို့လဲဆိုဒီပြောစရာအနေနဲ့လိုက်ရင်းနဲ့ပြက်စီးသွားတာဒီလိုပြောချင်တာကုသိုလ်ကောင်းကိုလှုပ်ဖြစ်ခဲ့ဒါပေမဲ့ဒီလှုပ်တဲ့ပုံကိုယ်တွေလည်းလှုပ်ပါတယ်လူတိုင်းတော့မဆုံးလို့ပါအဲတို့ဘမပြီမှာပဲကြည်လိုက်အလူတန်းလှုပ်မလားဘယ်ဘယ်သွားလူမလဲဆင်းရဲသားလူမလားဘုံကြီးเจ้าနေလူမလား ဖရာတရားဖရာစီတွေသွားပြီးတော့လှူမယ်နော်အဆုံးရှိတယ်လှူလို့ရနောက်သီလဒီငါးပါးသီလစောက်တည်မလားဥပုံတွေဥပုပ်သီလတွေစောက်တည်မလားသုံးပုံဒုံတစ်ပါးဝတ်ပြီးတော့ရဟန်းဘွားနဲ့နေမလားကြိုက်တယ်လို့လုပ်လို့ရတယ်ယောဂီဝတ်ပြီးတရားထုတ်မလားအဲ့မှာသီလတွေမျိုးမျိုးစောက်တည်လို့ရနောက်တစ်ခုကတော့ဗာလဲဆိုတော့တရားတွေအားထုတ်လို့ရတယ် တရားတွေကိုကြိုက်တဲ့နီလာနဲ့အထုတ်လို့ရတယ်နော်ဘယ်တရားအထုတ်ခြင်းလဲမင်းတို့ကြိုက်တဲ့တရားကိုအထုတ်လို့ရတယ်ဘယ်နီးနဲ့အထုတ်ခြင်းလဲဒါလည်းအထုတ်လို့ရတာဟောဒုနိုင်ငံမှာဆရာတော်ကြီးတွေတိတ်ထင်ရှားတယ်မာဒီဆရာတော်ကြီးတို့မောဂုတ်ဆရာတော်ကြီးအခုဖောက်တော်ဆရာတော်ကြီးတို့မာဘောရီမြဆရာတော်ကြီးတို့မင်းတို့လက်လှမ်းမိတာတွေအများကြီးပဲအဲ့မှာအထုတ်လို့မျိုးစုံရတယ်တခြားနတ်ပြည်နတ်လောကတို့မြမပြည်တာ အဲ့ဒီခွင့်လာမရှိဘူးအဓိကသူတို့ပြောကြတာနတ်တင်ညွန့်တာဘာလဲဆိုတော့တို့လူပြည်မှာဒီလိုဒီတရားတွေနဲ့သောတာပန်လည်းဖြစ်နိုင်တာသရဂံလည်းဖြစ်နိုင်တာအနာဂံလည်းဖြစ်နိုင်တယ်ယဟန္တာလည်းဖြစ်နိုင်ဖះဆိုတာတို့ လူပြည်လူလောကမှာပဲပွင့်တဲ့ထုံးစံရှိတယ်နတ်ပြည်နတ်လောကမှာဘယ်တော့မှမပွင့်ဘူးဒါကြောင့်မို့သူကအကောင်းဆုံးလူဘဝဆိုတာဒါကိုညွှန်တယ်အဲ့တော့မင်းတို့ကဒီလူဘဝရောက်လာပြီ အကောင်းဆုံးအရာတွေကိုမယူနိုင်ဘူးဆိုရင်တော့လူဖြစ်ရှုံးတာပဲသားတော်သမီးတို့မင်းတို့မှမဟုတ်ဘူးတော့တို့ဘုန်းကြီးတွေလည်းတူတူပဲဘုန်းကြီးဝဋ်ထာကတော့သီလပြည့်စုံတော့ပဲရှိတယ်ဒါလည်းပြည့်စုံနေမှပါပြည့်စုံမနေမပြည့်စုံပါဒီတဲ့တန်ဖိုးရှိတဲ့ကျင့်စဉ်တရားတွေသီလကျင့်စဉ်တွေမဟုတ်တမာတိကျင့်စဉ်ရှိတယ်စိတ်တည်ငြိမ်ကြောင်းကျင့်စဉ်တွေရှိတယ်အသိဉာဏ်ဖြစ်ကြောင်းအသိဉာဏ်ရာကြောင်းကျင့်စဉ်တွေရှိအဲ့ဒီဟာတွေရမှ လူဘဝရောက်တဲ့တန်ဖိုးကရှိတယ်အဲ့ဒီလူဘဝမျိုးကို နတ်တရားညှို့တာအကောင်းဆုံးလူဘဝကိုသွားပါဆိုတာဒါနလောက်သီလလောက်ကျေနပ်နေတယ်ဘာဝနာအထုတ်နိုင်လောက်တဲ့လူဘဝရောက်လောက်ရမယ်အဲ့ဒါမှသူတို့ညှို့တဲ့အကောင်းဆုံးလူဘဝဆိုဖြစ်တယ်ဒါကြောင့်အကောင်းဆုံးလူဘဝတို့ရောက်ကြပြီအကောင်းဆုံးသူတို့ညှို့တဲ့အကောင်းဆုံးလူဘဝဖြစ်ရလား ကိုယ့်ကိုဆန်းစစ်ရမယ်နော်အေးဘုန်းကြီးလည်းကိုယ့်ကိုဆန်းစစ်ရငါလူဘရောက်လာဟုတ်ပြီအကောင်းဆုံးလူဘရောက်တာဟုတ်ရလားကိုယ့်ကိုဆန်းစစ်ကြည့်သိပါလေကွယ်ဟိုနာကောင်းကောင်းမင်းတို့အသက်ရွယ်လေးတွေကြည့်လိုက်ကိုယ့်ကိုပြန်ဆန်းစစ်ကြည့်လိုက်ငါဘလောက်လှူပြီးပြီလဲဘယ်တိုင်းတိုင်းနည်းနည်းလူတို့များများလူဘုန်းကြီးပြောတာနည်းနည်းလူတာများများလူတာပြောမှာမဟုတ်ဘူးနော်ကိုလှူတဲ့အလှူဟာဘဝတက်တက်တောင်သိစိတ်ချမ်းသာတဲ့အလှူမျိုးဖြစ်အောင် နည်းနည်းလေးပဲလူလို့များများလေးအများကြီးပဲလူလို့ဒီခါလေးစိတ်ကဒါဝမ်းမြောက်ခြင်းမှာဝမ်းမြောက်တာနည်းနည်းလေးကိုပြီးတဲ့အရာတို့လေးတစ်ခုကတစ်ဖက်သားမှာသိစိတ်ချမ်းသာသွားတယ်သူ့အတွက်သိအကျိုးရှိတယ်ဆိုတော့အဲ့လိုမျိုးခံစားကြည့်လိုက်နော်နောက်တစ်ချိန်တွေးလိုက်မယ်သီလာလည်းဒီတိုင်းပဲတကယ်လုံခြုံစောင့်တည်ကြည့်လိုက်ဟာကိုဘွားမှာဒီသီလစောင့်တည်လာသိကိုစိတ်ချမ်းသာတာပဲဘယ်ချိန်ဘယ်ကာလလုံးကဒါမျိုးလေးတွေပြောတယ်တရားအထုတ်တာလည်းဒီတိုင်းပဲ တရားထုတ်လို့ဒီထားတဲ့အာယုံမှာစိတ်လေးကကတ်သွားပြီးတော်တော်အထုတ်လို့ကောင်းတော့ဘယ်သူမှမခံနိုင်မဲ့နဲ့ကိုနောက်လှုပ်ချင်တဲ့စိတ်တွေပေါက်တာအေးဒိုးအရွယ်လောက်じゃမင်းတို့သိလားခုတော့သိငယ်သေးတော့မင်းတို့မသိသေးဘူးကွာဒိုးကသိလို့ဒါကိုကြိုပြီးတော့သင်ပေးနေတာအမဆိနာအောင်နဲ့ကတ်သွားရင်ဘယ်အရာမှမလို့ကြုံသားတော့သမီးတို့ဒီအရာတော့ကောင်းတာမရှိဘူးဆိုတာနားလေသဘောပေါက်လာဒါကြောင့်မို့တို့ကမင်းတို့တို့တွေအတွက် ဒါမင်းတို့လူငယ်တွေပါလာဘုန်းကြီးရှိရွယ်ပြောနေဒါကြောင့်လူကအကောင်းဆုံးအဲ့ဒီလိုမဆေအောင်လေးနဲ့ထိတိမိမိဖြစ်သွားပြီဆိုရင်ဟိုထိုင်လို့ကောင်းပါကောင်းမှတ်လို့ကောင်းပါကောင်းဘယ်အရာသာနဲ့မှမတူဘူးဒါကြောင့်မို့အရာသာတွေမှာတရားအရာသာအကောင်းဆုံးဆိုဘာအဖော်မှလည်းမလို့ဘာပစ္စည်းမှလည်းမလို့ကိုတယောက်တည်းနေနိုင်တယ်ကိုတူတဲ့နေနိုင်တယ် နော်အများနဲ့နေအများနဲ့ညီအောင်နေတဘာနဲ့နေတရားနဲ့ညီအောင်နေဆိုအဲ့ဒါကိုပြောပါတယ်ကွတရားနဲ့နေတတ်သွားရင်တကယ်ကိုစိတ်ချမ်းသာအဲ့ဒီလိုဘဝမျိုးကိုရည်ရွယ်ပြီးသူကအကောင်းဆုံးလူဘဝကိုသွားပါလို့နတ်တရားညွှန်ပါတယ်ကွဒုတိယသူတို့ညွှန်ကြတော့ဗာလေအကောင်းဆုံးလူဘဝရောက်တဲ့ခါကျအကောင်းဆုံးဆုလောက်ကိုရအောင်ယူခဲ့ပါဒါညွှန်များအကောင်းဆုံးဆုလောက်ဆိုတာတခြားမဟုတ်ပါဘူးတရားတရားကိုပြောတယ် ရဆိုတာအများကြီးသူကနှိုက်တာလက်နဲ့လည်းတူတယ်ဆိုနှိုက်တာလက်နဲ့လက်ရှိတဲ့ပုဂ္ဂိုလ်ကကိုကြိုက်တာကိုယူနှိုက်တယ်လို့ပေါ့လေတရားတရားရှိတဲ့ပုဂ္ဂိုလ်ကလေကိုကြိုက်တဲ့ဘဝကိုရောက်အောင်လုပ်နိုင်တယ်နိဗ္ဗာန်သွားခြင်းလားတရားတရားရှိစ조사အထုတ်လို့ရတယ်ဗြဟ္မပြည်သွားခြင်းလားဇန်တရားတွေစ조사အထုတ်ပြီးဇန်တရားနဲ့သွားလို့ရတယ်ထက်တန်းစားနတ်တွေသွားလို့သလားလုပ်လို့ရတယ်ရတယ် ဒါပဲတခုမှထားပါသားတို့ပြီးတော့ဒီဘဝတွေကိုသွားဆူတောင်းစရာမလိုဘူးဆူတောင်းနေဒီဘဝလောက်တယ်မင်းတို့လောက်ထားတယ်လောက်တို့လောက်တယ်လောက်ကရပ်သွားမှာပဲတို့ဆူတောင်းမှာအမြင့်ဆုံးပေါ့နိဗ္ဗာန်ဒါကိုဆူတောင်းရတယ်နော်နိဗ္ဗာန်မရောက်မချင်းမင်းတို့လိုချင်တဲ့ဘဝတွေရောက်ကိုရောက်တယ်တို့လိုချင်တဲ့ဘဝတွေရောက်ကိုရတယ်ဥပမာကတို့နားလေအောင်ပြောရင်မင်းတို့ဒီမေဃလာခြင်းနဲ့ဆိုရင်မေဃလာရင်ဒါတနေ့ တနေ့နဲ့တရက်လောက်ဟုတ်လား24နာရီလောက်လာရတဲ့ပုဂ္ဂိုလ်လမ်းမှာထိုင်စစ်တည်နေပါလိမ့်မယ်အဲ့ဒီကာလမှာမင်းတို့ကအိုးအဲအမေကသွားရင်လည်းဘယ်နိုင်ငံတော့ဖြတ်သွားပါလို့ဆုတောင်းကြမလို့ဘယ်နိုင်ငံမှဝင်ရပါလို့ဆုတောင်းကြမလို့မင်းတို့သွားတဲ့လေရင်လိုက်ပါဝင်ရမှာဖြတ်ရမှာပဲဒီနိုင်ငံလေမဖြတ်เสียအကြောင်းမဖြတ်လို့ကိုမရဘူးတရားတွေကြော်ဖြတ်ပြီးမှလာတာညကိုလိုချင်တာပါလေမေကသွားရင်မေကအဓိကပဲဂျန်တဲ့နိုင်ငံတွေအထူး ဆူတောင်းကြမှာစိတ်ကူးကြမလို့ဒီတိုင်းမှာနိဗ္ဗာန်ဆူတောင်းနေရင်ဉာဏ်နဲ့ဘုံတွေဘဝတွေဆိုတာနိဗ္ဗာန်မရောက်မချင်းတို့ကြုံအောင်မှာပဲတွေ့ရအောင်မှာဒါကြောင့်အဓိကနိဗ္ဗာန်ကိုဆူတောင်းတရားတရားရှိတဲ့ပုဂ္ဂိုလ်ကကိုသွားခြင်းတဲ့နေရာကို ရောက်ခြင်းတဲ့နေရာကိုလှုပ်လို့ရတယ်။ဘာလို့ကုသိုလ်ကောင်းမှုပြုလိုက်ဒီဘုံဘဝရောက်တာပဲ။ရောက်တရားတရားလက်နဲ့တူတယ်။နောက်တရားတရားက ဗရမယယရဏတူတယ်ဆိုတော့စัจ जा မင်းရဗရမယပေါ့တကောအာနိသင်ရှိတဲ့ဗရမယပြောတာဒီဗရမယယရဏကသူ့ရဲ့တတ္တိကရေနောက်ထဲကိုထဲလိုက်ရေထဲကြည်သွားတယ်ရေနောက်တည်းကအောက်မှာအနေထိုင်သွားတယ်ရှင်းတော့ကဥပမာပေါ့ပဲဟိုတကဘာလုံးပေါ့အုတ်ချုပ်တဲ့စัจ जा မင်းဆိုတာရှိတယ်ဒီမင်းလုံးဒီမင်းပေါ်လာရင် तू ကတကဘာလုံးကို तू ကတော့တရားလက်နဲ့နဲ့အုတ်ချုပ်ပါတယ် ဒီဟာနဲ့ပဲသူကစက်ကြရင်လာနဲ့ပဲကောင်းကင်ကိုပြန်သွားနိုင်တယ်ဒီပရမညာအဲ့လောက်ဒီဆွမ်းတတ်တရှိတယ်ဒီလိုဥပမာဒီခေတ်လိုလည်းဒီပညာမထုံကောင်းဘူးပဲဒီလိုသွားရင်လာရင်နဲ့တောတဲ့တောင်နဲ့ရောက်တယ်တောတဲ့တောင်နဲ့သွားတယ်သွားရင်နဲ့ဒီမင်းကရေစားလို့ရေတောင်းတယ်မင်းချင်းညာရှင်မင်းကြီးဒီနာတော့ရေရတော့ကြီးကြီးလေးရေမရှိဘူးရေနောက်တွေကြီးပဲမိုးကြခါလာမျိုးတွေပေါ့ကဘယ်နာသွားကြည့်ကြည့်မိုးကရွာတော့ ရှုနေဘွက်တွေနဲ့ဆိုရေတွေကြီးလည်းမရှိဘူးမြစ်တွေချောင်းတွေအကုန်နောက်ကြီးနေဒီတော့စကြမြတ်ပါပြောရှိတဲ့ရေခတ်ခဲနောက်တဲ့ရေပဲဖြစ်ဖြစ်ပါဖြစ်ယူခဲ့ခတ်ခဲရောက်လာပြီဆိုတဲ့အခါမှာသူကခုနသူကင်ထားတယ်ခုနဗမာယန္တနာထဲလိုက်ထဲလိုက်ခုနကအမုံနေအနေဒီအောက်အလိုလိုထိုင်သွားတယ် သရတရားဆိုတာအဲ့ဒီတိုင်းပဲသားတို့သမီးတို့ရဲ့တန်တမှာဒီသရတရားရှိဘုံရင်ဘုံတန်တာလည်းတူတူပါပဲဒီနေ့ဘုံတရားတွေဟောနေတယ်ပြနေတယ်ဘလောက်ပဲစိတ်ကကိုကပိန်မန်းလို့နေနေဒီသရတရားတွေဝင်လာရင်မင်းတို့ဘုံမျက်နှာကိုကက်ခတ်လို့ရတယ်ကြည်လင်းလာတယ်စိတ်ကကြည်လင်းလာစိတ်ကြည်လင်းလာရုပ်ကလည်းကြည်လင်းလာတာဒါပဲမင်းတို့တွေအခုတရားထုတ်တယ် ခုတဏ္ဍာမှာတရားတရားတွေဝင်ရောက်လာခုနမှတ်စိတ်နဲ့အောင်နဲ့ကတ်သွားတော်တော်ကိုအထုတ်လို့ကောင်းတာခါတလေဘုန်းကြီးဒီမှာပြောပြတယ်ထိုင်လို့ကောင်းရင်ဆက်ထိုင်တယ်ဘုန်းကြီးအတန်ကြမ်းကြောင့်ဖြုတ်မပြတ်နဲ့ဆက်အထုတ်နေဒီဒီတရားတရားအများအားမဖြစ်ဘူးပဲဖြစ်နေတဲ့ခြင်းတွေကိုဆက်လုပ်ရတယ်ဒါကြောင့်တရားတရားကိုယ်တဏ္ဍာမှာဝင်တော့ခုနဆက်ကြမင်းရဗရမ ्या ဗရမ ्या လိုပဲကိုယ့်ရမကောင်းတဲ့စိတ်တွေဖက်ထုတ်ပြလိုက်တယ်စိတ်တွေတော်တော်ကြည်လင်းနေတယ် တတ္တာကိုကြည်တရာလို့လည်းခေါ်တယ်တို့ဒီမှာဒကာဓမ္မကြီးတွေဒကာကြီးတွေပုံသိတယ်တို့ကတန်ခါးတွေဆွန့်ကပ်ပြီးဆိုရင်တဘာနှစ်ပါးဆွန့်ကပ်တာပြဿနာမရှိဘူးကွ၄၅၀ပါးလောက်ကပ်ပြီးဆိုရင်တအုပ်တယောက်တည်းမနိုင်ဘူးစုပေါင်းချက်ရတယ်တချို့ဆိုတညလုံးချက်ရတယ်ရာချီပြီးဆုံးတန်ခါးတွေကအဲ့မှာတရားတရားကိုယ်တဏ္ဍာမှာဝင်းနေအာအချင်းနဲ့စိတ်မရှိဘူးစိတ်ဓာတ်တွေကိုတက်ကြွပြီးကြည်လင်းနေတာ တညာလုံးပျော်ပါပါချက်ကြတယ်အဲ့ဒါပါလေကိုယ်တဏ္ဍာမှာတရားတရားကိန်းနေတဲ့အတွက်စိတ်ကကြည်လင်းတာအဲ့ဒါကိုပြောတယ်နော်မှတ်တာသားတို့မိတို့ခုနတရားတရားအကောင်းလည်းလောက်အကောင်းဆိုခုနသူတော်ကောင်းတရားတွေလောက်ရတော့သူတော်ကောင်းတရားတွေလုံနေကိုယ်စိတ်ထဲမှာမကောင်းတဲ့စိတ်တွေမဝင်တော့စိတ်တွေကြည်လင်းနေစိတ်ကြည်လင်းလာရင်တော့မှတ်တာနော်စကားပြောတဲ့နေရာမှာလည်းစိတ်ကအေးချမ်းချမ်းနဲ့ပြောနိုင်တယ်စိတ်ကြည်လင်းရင် အတန်ကလည်းအေးချနေတယ်အမူအရာလည်းအေးချနေတယ်။ဟောစိတ်မှမကြည်လင်တော့မျက်နှာလည်းတုံးမှုန်နေတာပြောတဲ့စကားတွေလည်းရိုင်းကြမ်းထမ်းနေတတ်တယ်။ကိုယ်မူအရာလည်းကြမ်းတယ်အတူတူပါကတို့ဘုန်းကြီးတွေလည်းအတူတူပါပဲ။ရုပ်ဘုန်းကြီးတွေဒါတွေကြည်လို့ရတယ်။သူများကပြောနေပြီမဲ့လို့တို့ဘာသာရေးခေါင်းဆောင်တွေပုံဆိုးပါတယ်။မင်းတို့သားတို့သမီးတို့ကလူလောကနေတာတို့ကဘာသာရေးခေါင်းဆောင်တွေ ဘာသာရေးကောင်းဆောင်တွေလုံနေပြီဟာမျက်နှာကြီးကသုံးမုံနေပါဆိုရင်တော့တော်တော်ကြီးရဆိုတော့မင်းတို့ကနည်းနည်းတိုးသေးတာဒါဘုန်းကအဲ့ဒါကိုရှက်တယ်ဒီမျိုးထင်ကားမှာဟိုဒီလူတွေကတော့ထင်ချင်းထင်မှာပေါ့သူ့အမြင်သူ့ထင်ပြောခွင့်ရှိတယ်ငါတို့ကသူအဲ့ဒါပြက်မမြင်ပြောကြိုက်တယ်လို့ပြောကိုမဖြစ်ဖို့အရေးကြီးတယ်ကိုမဖြစ်အောင်နေဖို့အရေးကြီးထို့သူဒီသူတို့ကောင်းတရားတွေလောက်တာဒါပဲကွာမင်းတို့ငါတို့တဏ္ဍာမှာဒီတရားတရားတွေတော့တကယ်ဝင်ကြည့် စိတ်တဲ့တကယ်ကြည်လင်ပြီးတော့တကယ်ကိုနေလို့ကောင်းတာဒါကြောင့်ဒီတကယ်ကျင့်ကြအထုတ်တဲ့ဆရာတော်ကြီးတွေသွားဖုကြည့်လိုက်အာမျက်နှာကိုတော်တော်ကြည်လင်ငြိမ်းချမ်းအေးချမ်းနေတာဖះလည်းဒီတိုင်းဖះအဲ့တဲ့တာတယ်ညောဒီတော့မှတ်တာနတ်တရားဘာတိုက်တွန်းလဲဆိုအကောင်းဆုံးလူဘဝသွားပါတဲ့အကောင်းဆုံးလူဘဝရောက်ရင်အဲ့ဒီအကောင်းဆုံးဆုလောက်ကိုရအောင်ယူခဲ့ပဲအဲ့ဒီတရားတရားကိုပြောတာတရားတရားဒီတိုင်းယူလို့တော့မရဘူးဗျအဲ့ဒါတန်းငယ်လို့မှတ်တာ ဩအခုလို့သူတော်ကောင်းတရားတွေအထုတ်မယ်ဟိုလှူခြင်းနဲ့သရာတရားပေါ့နော်လှူခြင်းနဲ့စိတ်စနစ်တကျလှူကြည့်ပေးကြည့်မင်းတို့အဲ့ဒါလှူတန်းလုံနေကြလူကမလှူရရင်ကိုမနေနိုင်ဘူး तू ကလှူလေးအကျိုးပေးလေအကျိုးပေးတယ်ဆိုတာကဒီပစ္စည်းတွေအလုံးခဲကြီးဝင်လာမဟုတ်ဘူးလှူလေးစိတ်ချမ်းသာလေးစိတ်ချမ်းသာလေးလှူလေး तू အဲ့လိုမျိုးသွားတာတကယ်လှူကြည့်လိုက်နော် အဲ့ဒါလှူတဲ့ရတာလှူဘူးမှသိတယ်တကယ်ပေါ့ကကိုကိုရှိတာကိုပေါ့လေဟိုအများကြီးလှူမှမဟုတ်ဘူးကိုရှိတာလေဟိုမှာမုံလေးတစ်ခုရှိတယ်ကွာတငယ်ချင်းရှိတယ်ညီကောင်မောင်နှမရှိတယ်ကိုဒီတစ်ခုလုံးကိုတယောက်တည်းမစားပဲနဲ့သူ့မှလည်းမစားသေးဘူးဒီတစ်ဝက်ဖက်ပေးမယ်သူ့မကိုမစားမနဲ့ပေးကြည့်လိုက်တော်တော်စိတ်ချမ်းသာအဲ့ဒါလှူတဲ့ရတာလှူဘူးမှသိတယ်သီလစောင့်တည်တဲ့ຢာတာသီလတကယ်ပြည့်စုံနေဘူးမှသိတယ် တရားအထုတ်တဲ့ຢာသာလဲသားတို့တကယ်အထုတ်ဖို့မှသိတယ်တကယ်ကိုစိတ်တည်ငြိမ်တဲ့အခြေအနေမျိုးရောက်ဖို့အာဘယ်သူမှတိုက်တွန်းစရာကိုမလိုပါဘူးဒီထဲမှာကြည့်လိုက်ဒီမှာအဖိုးတို့ဖွားတို့အများကြီးပါတယ်ဘာလို့သူတို့လုပ်လဲအဲ့ဒီလိုပေါ့ကတကယ်အထုတ်တဲ့ကတကယ်စိတ်ချမ်းသာမှုတွေတွေ့ဘူးတော့အာဒါတွေကတဲတန်ဖို့ရှိပါလားဒါလုံတဲ့နဲ့ຢာတွေပဲဒီမှာကြည့်လိုက်မင်းတို့အကုန်လုံးမင်းတို့လည်းမြင်းနေရဒီဖိုးတွေပွားတွေအများကြီး ဒါပဲအဓိကကနော်တချို့ဒီမှာမင်းတို့ဟိုမင်းတို့ကဒီနေ့မှတချို့ဒီမှာဖိုးလို့ဘွားလို့ဘာကြောက်လဲအာဒီပြောဒီခန္ဓာကိုမလို့ဒီဒီဘဝမှာအပြတ်လုပ်ခြင်းတဗျာဒီစိတ်လေးတွေဖြတ်လာတကယ်တရားတိလာတဲ့ချိန်မှာဒါပဲပဲနော်အဲ့တော့သားတို့သမီးတို့ငယ်သေးတော့ဒီเจ้าရာတွေမသိသေးဘူးအဲ့တော့မှတ်ထားဖို့ရာကကိုယ်တဏ္ဍမှာဖះဒီခုနနတ်တွေကချင်းချင်းမာတာတေဂာနိနတ်ကို ကောင်းဆုံးလူဘဝသွားပါသွားပြီးတော့အကောင်းဆုံးဆုလတ်တရားတရားကိုခိုင်မြဲတရားတရားအကောင်းဆုံးဆုလတ်တရားတရားကိုရအောင်ယူပါခုနတရားထုတ်နေရအောင်ယူမယ်အလူတန်းတွေပေးနေရအောင်ယူနိုင်တယ်တီလာတွေစောက်တည်နေဒီတရားတရားကိုယူနိုင်တယ်လူလေးပေးခြင်းတကယ်လူလေးပေးခြင်းပို့ပို့လူခြင်းလေးနော်တကယ်လူခြင်းနဲ့စိတ်နဲ့လူကြည့်လိုက်တီလာတကယ်ပြီးဆောင်ကျင့်ကြည့်လိုက်နော်ဟိုးနောက်တာစောက်တည်ခြင်းနဲ့စိတ်တွေပေါ်လာတယ် တရားလည်းတကယ်အထုတ်ကြည့်လိုက်အဲကြောင့်ဘုန်းတို့ကဘုန်းကြီးတွေကဘာညွှန်းလဲဆိုအ ਨੇ ဆုံးဒီတရားထုတ်ရင်ပိဋိဒုက္ခခေါ်တယ်ပေါ့ကွဝိပဿနာအထုတ်ဝိပဿနာပိဋိဒုက္ခသမ္မတာအထုတ်ရင်သမ္မတာအထုတ်ဖြစ်ကြောင်သမ္မတာကြောင်ဖြစ်ပါပိဋိဒုက္ခလို့မင်းတို့ခံစားကြည့်အဲ့လောက်ရအောင်အထုတ်ဖို့ရမယ်အဲ့ဒါဆိုရင်တော့ဘယ်သူမှခိုင်းရမလို့ဗျာဘယ်သူမှတိုက်တွန်းစရာမလိုအလိုလိုနင်းကိုအထုတ်ချင်တာအာမထုတ်ရရင်ကိုမနေနိုင်တော့ဖြစ်တာ ဒါကြောင့်ဘုန်းတော်ကဒီမှာယောဂီတွေအလုံးတိုက်တွန်းဖြစ်တာကအနည်းဆုံးဝိပဿနာထွင်တော့ဝိပဿနာပိဋိဒုက္ခလောက်တော့ဖြစ်အောင်အထောက်ပါမဖြစ်ရင်သင်ပေးမယ်ကိုယ့်ကိုရမ်းမလုံးနဲ့သမထပိုင်းနဲ့သမထပိဋိဒုက္ခဖြစ်ဖူးရမယ်ဖြစ်နေရမယ်ဖြစ်အောင်ညွန်ပေးမယ်အဲ့ဒါမှရှေ့ဆက်သွားလို့ကောင်းတယ်အဲ့ဒီအခြေအနေမျိုးရောက်တော့မှတ်တာတာတို့ဘယ်သူမှခိုင်းစရာမလိုဘူးဒီနေ့ဘုန်းတို့ဘုန်းကြီးတွေလုံနေတာဘုန်းလုံနေတာ ကိုလှုပ်ချင်လို့လှုပ်တာသူများခိုင်းလို့လှုပ်တာမဟုတ်ကိုသဘောကြလို့ကိုလှုပ်တာဒီကတကကြီးတွေကြည့်မင်းတို့တွေ့ရလိမ့်မယ်ဒီမှာဖိုးတွေဖွားတွေအများကြီးပဲတော်ကြီးတွေသူတို့လှုပ်ချင်လို့လှုပ်တာဘယ်သူမှတိုက်တွန်းလို့လှုပ်တာမဟုတ်အဲ့ဒါပဲအဲ့ဒါမျိုးဖြစ်ရသားတို့သမီးတို့လည်းမေတို့အခိုင်းလို့ဟာအတော်အခိုင်းလို့အဲ့ဒီလိုမဟုတ်ဘူးကိုလှုပ်ချင်လို့လှုပ်တဲ့အမျိုးကအဲ့ဒါကိုတတတရားလို့ခေါ်တယ်သူများခိုင်းလို့မဟုတ်ဘူးလှုပ်တာမဟုတ်တရားတရားရှိလာရင် ယုံကြည်ချက်ရှိလာရင်ကြည်လင်တဲ့စိတ်ရှိလာမရှိမှခိုင်းရမလို့ဒါကြောင့်ဒီတရားတရားအရေးကြီးလုံးလို့အဲနတ်တရားထပ်မှာအဲ့ဒီတရားတရား ခိုင်းမြောက်လုပ်ခဲ့ပါတရားတရားက၄မျိုးရှိတယ်ပေါ့ဗျနံပါတ်1ကအာဂမနိယတရားအာဂမတရားလို့လည်းခေါ်တယ်ဒီတတ္တာကဖရာလောင်းရဲ့တန်တမာပဲဖြစ်တယ်ဒုတန်တော်မှာမဖြစ်ဘူးဖရာစုပန်ထားတဲ့ပုံကွယ်တန်တမာဖြစ်တယ်အဲ့ဒါကြဒိုးကိုးကွယ်တဲ့ခု ဗုဒ္ဓဂေါရမအကြောင်းဒါသားတို့သမီးတို့ကြားဘူးတယ်ဗုဒ္ဓဂေါရမဟာလွန်ခဲ့တဲ့၄သိန်းချင်းတဲ့ကဘာတသိန်းကာလတုန်းကဒီပင်္ဂလာမြတ်စွာဘုရားခြေတော်ရင်မှာကြာပန်းလေးနဲ့ဖရာစုပန်ခဲ့အဲ့ချိန်မှာသူ့နာမည်သူ့မိလာရှင်ရသိလို့ခေါ်တယ်ဒီပင်္ဂလာမြတ်စွာဘုရားကဗျာဒိစကားမိန်ကြားတယ်နောက်မှာလေးသိချင်းတဲ့ကဘာတသိန်းကြာတဲ့အခါသင်ဟာဗုဒ္ဓဂေါရမဖြစ်လိမ့်မယ်ဒီလိုမိန်တယ် ဥမိတာရှင်ရသေးလေးဟာအဲ့ဒီမိန်းတဲ့စကားကြောင့်အဲ့ဒီနေရာဆပြီးတော့နော်လေးသိင်ခြင်းတဲ့ကဘာတဲ့သူအကြာကြီးပဲသားတို့မိတော့ဘဝအနေနဲ့ပြောရင်950ဒါတို့ဗမာပြည်ဆရာတော်ကြီးကမှတ်ရလွယ်အောင်ပြောတာ948ဘဝတချို့နတ်တွေကြတက်တန်းရှိတာပေါ့ကွဗြဟ္မာတွေကြတက်တန်းရှိတာပေါ့တအားရှိတယ်အဲကြောင့်ဘဝတွေကခုပြောတာတော့948ဘဝဆိုပေါ့အကြာကြီးပဲနှစ်အနေနဲ့ပြောလေးသိင်ခြင်းတဲ့ကဘာတသိန်းကြာတယ် အဲ့ဒီလေးသိင်ချင်းတဲ့ကဘာတသိင်ကာလမှာဘုရားလောင်းဟာဘဝတွေ949မှာတို့ဇတ်တော်တွေဖတ်ကြည့်လိုက်ကွာတိရိစ္ဆာန်ဘဝတွေအများကြီးဖြစ်တယ်တိရိစ္ဆာန်ဘဝပဲရောက်ရောက်ဘယ်ဘဝပဲရောက်ရောက်သူတို့တွေဟာဒီဘုရားလောင်းဟာပေါ့လေသူတို့တွေတော့ပြတော့ဘုရားလောင်းဟာဘုရားဖြစ်မယ်ဆိုယုံကြည်ချက်ဘယ်တော့မှပြတ်မသွားဘူးအခုဘုရားဖြစ်တော့မှာပါလားဆိုတဲ့စိတ်ဓာတ်မျိုးတွေဖြစ်တယ်ဒါကြောင့်ဘုရားဖြစ်မဲ့ပါရမီအတုံ ခွန်သက်ဖြည့်တယ်ဘယ်ဘဝရောက်ရောက်နော်ဒါကြောင့်တို့ရှာရီဥရှောင်ရေးတဲ့စောက်တွေဖတ်ကြည့်လိုက်သူကအနိုင်မဲ့ဗုဒ္ဓဆိုရတယ်မှာဘုရားကဘာတွေဖြစ်တဲ့ကဘာတွေဖြစ်ဖြစ်တဲ့အများဆုံးဘဝတွေကတိရိစ္ဆာန်ဘဝတွေပဲဆိုသူကကောက်ချက်ချတာဟုတ်တယ်အဲ့ဒီထဲမှာလိုက်ကြည့်ရင်လေတိရိစ္ဆာန်ဘဝတွေများတယ်နော်ဘာတွေဖြစ်တာတိရိစ္ဆာန်ဆိုတာတအားတို့လူလောက်အသိဉာဏ်မရှိဘူးနော်ဒါပေမဲ့ဘုရားလောင်းတို့ကြဘဝဘဝဆက်ဆက်က ပါရမီဖြည့်ထားတဲ့အတွက်လူတဲ့တောင်အသိဉာဏ်ကပုံမြင့်တယ်သူကနေဒိဋ္ဌိဆံပွားနဲ့ပါရမီဖြည့်နေဆုံးမထားတဲ့ဇတ်တွေအများတွေ့လိမ့်မယ်ဆိုလိုတာကတော့ဘယ်ဘဝရောက်ရောက်ဘုရားလော948ဘဝတိဆံဘဝရောက်ရောက်ဘာဘဝရောက်ရောက်ဒီဘုရားဖြစ်မယ်ဆိုရယုံကြည်ချက်ကမပြတ်ဘူးမပြောက်ဘူးအဲ့ဒီမပြောက်မပြတ်တဲ့အတွက်948ဘဝလို့အတုခွန်ဘုရားပါရမီဘုရားဖြစ်မဲ့ပါရမီတွေဖြစ်ခြင်းငယ် အဲ့ဒါကြောင့်မို့ဒီပါရမီဒီဒီတရားတရားမျိုးကြတော့ဖရာလောင်းရဲ့တန်တာမှာပဲဖြစ်တယ်လို့ဒါစာပေကျမ်းကမှာအတိအကျဖွင့်ထားတယ်ဒုတိယတတ္တာတော့ဒီကမတတ္တာပေါ့ပဲအဲ့ဒါတော့အရိယာပုဂ္ဂိုလ်များတန်တာမှာဖြစ်တယ်အခုသားတို့သမီးတို့တရားထုတ်တယ်အထုတ်ရအထုတ်ရင်လည်းမညာဖုန်ညာရသွားတယ်အဲ့ဒီတရားတရားမျိုးလည်းခိုင်မြဲတယ်အရိယာသူတော်ကောင်းဖြစ်တဲ့တန်တာမျိုးမှာ ဖြစ်တဲ့တရားတရားမျိုးဘယ်သူကပြက်ပြက်သူကမပြက်ဘူးတို့ခုဘုန်းကြီးပဲဖြစ်ဖြစ်ပေါ့ကွာတို့ကမ္မဒန်းဆရာတွေနော်တို့ကမ္မဒန်းဆရာတွေလည်းဒီတရားတရားမရရင်နော်တခြားဘာသာကြားနော်ဒေါ်လာမီလီယံချီတန်းချီဘီလီယံချီပေးလိုက်ဟောပါသွားမှာပဲဟိုးတရားတရားခံရတဲ့လူကတော့ဘလောက်ကြီးပေးလို့နေနေတတ်မယ်ပြောလို့နေနေမစွန့်လို့ခံရတဲ့နော်အဲ့ဒါမျိုး အရိယာဖြစ်သွားတယ်ဆိုရင်သူကအနည်းဆုံးသောတာပန်ဖြစ်သွားရင်၅ပါးသီလလုံးတယ်ဖရာတရားတန်ခါပေါ်မှာယုံကြည်တယ်ဘယ်သူမှဖြတ်လို့မရအောင်ဘယ်သူမှပတ်စံပေးလို့လည်းမရအောင်အာနာနဲ့ချိန်ချောက်လို့မရအောင်မင်းဒီဘွက်စိတ်လေးတတ်မယ်မတတ်ရင်မင်းကိုတတ်မယ်ငါမသိလားသောတာပန်ပုဂ္ဂိုလ်ဘယ်တော့မှမတတ်ဘူးသူ့အသက်ပဲသိခံမယ်အဲ့လောက်ဒီခိုင်မြဲတယ်ဘာလို့သူ့တရားသူအပြည့်ဝယုံကြည်သွားပြီ အဲ့ဒါအဓိကမတရာလို့ခေါ်တယ်နောက်တစ်ခုကဩကပနတရာနော်အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကဆင်ញင်စဉ်းစားပြီးတော့မတုံမလုံးတက်ဝင်ယုံကြည်တာအခုသားတို့သမီးတို့ဘုန်းတို့ကဘုန်းကြီးတွေကသင်ပေးတယ်ဆိုတော့အသိဉာဏ်လေးနဲ့ယုံကြည်ချက်ရှိအောင်သင်ပေးတာအသိဉာဏ်မပါတဲ့ယုံကြည်ချက်မျိုးဆိုတော့ပြက်လွယ်တာပေါ့လေဒီခုကအသိဉာဏ်ပါတဲ့ယုံကြည်ချက်မျိုးတို့စာလူကိုပြောတော့ကလျာဏပုထုရှင်လို့ခေါ်တာပေါ့ဗျာ ဒါတော့အသိဉာဏ်နဲ့ယုံကြည်ပေမဲ့လို့လေဒီဟာလည်းမခိုင်မြဲသေးဘူးပေါ့ကွယ်မခိုင်မြဲသေးတော့ဒါလည်းမသိကြသေးဘူးပေါ့ဒီတဲ့ဆိုတာပတာရတရာနောက်ဆုံးတရာအသိဉာဏ်မရှိဘလိုင်းယုံကြည်တာဘလိုင်းယုံကြည်ပြီးတို့ခုတို့လူမျိုးတွေတားဖြစ်တော့ပေါ့ကွယ်ဒီပုဂ္ဂိုလ်ရဲ့ရုပ်ဆင်းကြည့်ပြီးတော့ဥဒိတံပတ္တိကြည့်ပြီးယုံလိုက်တာမျိုးဟောမင်းတို့ရွယ်လေးတွေဆိုရင်ငယ်တဲ့ရွယ်ဆိုရင် အတူတယောက်ကြည်လားသူ့ရဲ့ရုပ်ဆင်းရုပ်ရည်ကြည့်ပြီးတော့ယုံကြည်လိုက်တာသူအပျော်လေးအပျော်ကောင်းတာလေးကြည့်ပြီးယုံကြည်လိုက်တာပဲသူ့ရဲ့ရှင်ဝါလေးကြည့်ပြီးယုံကြည်လိုက်တာသူ့ရဲ့ဝတ်စားဆင်မှုနော်ဒီခေတ်ဆိုရုပ်ရှင်မင်းသားမင်းသမီးတွေယုံလာတော့မင်းတို့ယုံလိုက်တာပဲအတန်ကောင်းတော့လေယုံလိုက်တာပဲလေးစားလိုက်တာပဲအားကြလိုက်တာပဲဒါမျိုးတွေပေါ့ကွနော်ဒီကလေးလေးကြဘယ်လိုဖြစ်တာလဲဆိုဒီပတာရတရာဆိုအသိဉာဏ်မပါတဲ့ယုံကြည်မှု ဗလိုင်းယုံကြည်မှုဆိုတာကိုကြီးပွားရေးချမ်းသာရေးအတွက်လုပ်ပေးယုံကြည်တာကိုကြီးပွားရေးချမ်းသာရေးလုပ်ပေးတာကမယုံမြန်ဘူးဒါမျိုးတွေဖြစ်တာဒီတရားတရားလည်းမခိုင်မြဲဘူးနော်ဒီတရားတရားအချိန်မြင့်ပြုတ်ပြုတ်ကျသွားတယ်ဒီဟာနဲ့ပတ်သက်ပြီးတို့အကျိုးကြောင့်နေအရင်ကပြောပြီးသွားပြီသူနောက်ဆုံးအပိစကားဘာလဲဆိုအဲ့ဒီတရားတရားကိုခုနခိုင်မြဲအောင်လုပ်ပါဆိုတော့ ခုနသဒ္ဓါ၄မျိုးရှိတယ်ခိုင်မြဲတဲ့သဒ္ဓါနှစ်ခုပဲရှိတယ်အာဂမနိယသဒ္ဓါဒါဘုရားလောင်းတဏ္ဍာမှာတို့တွေဘုရားလောင်းမဟုတ်ဘူးအဲ့ဒီသဒ္ဓါစဉ်းစားစရာကိုမလိုတော့နောက်အဓိကမသဒ္ဓါကိုယ့်ကိုပြန်ဆန်းသစ်ကြည့်လိုက်မညံဖုန်ညာရပြီလားမရသေးရင်ဒီဒီကမတရာလည်းဒုဒမဟုတ်တော့ဘူးဒီလိုပဲလဲဘာကြံတော့တော့ဩကပနတရာနဲ့ပတာရတရာဩကပနတရာဆိုတာအသိဉာဏ်နဲ့ရှင်ပြီးယုံကြည်တဲ့တရာ တတာရတရာဆိုတာကအသိဉာဏ်မပါဘဲနဲ့ယုံကြည်တဲ့တရာဒီတရာတရားကတော့လုံးဝမခံမြဲဘူးနော်ပုရုဇဉ်ဖြစ်တဲ့အတွက်ဒါမခံမြဲဘူးအချိန်မီပြတ်တယ်နော်ခံမြဲတဲ့တရာဖြစ်မှဆိုရင်တော့အဓိကမတရာဖြစ်ရမယ်နတ်တရားဒါညွန်တော့ပါအဲအရိယာဖြစ်အောင်လုပ်ခဲ့လို့အထုတ်လို့ဒါပြောတော့အဓိကမတရာလည်းနော်အ ਨੇ ဆုံးသောတာပန်လောက်ဖြစ်မှ ဒါအဓိကမတရာလည်းရတယ်သောတာပန်မဖြစ်သေးရအရိယာမဖြစ်သေးအဓိကမတရာမရဘူးအဓိကမတရာမဖြစ်ရင်တော့မခိုင်မြဲသေးဘူးအဲတော့အရိယာဖြစ်အောင်အဓိကမတရာဖြစ်အောင်ဘာလို့အောင်လဲလူယုံတန်းုံနဲ့မရဘူးဗျာဒါလေးမှတ်ထားဖို့သီလစောက်တည်ုံနဲ့လည်းမရဘူးတရားအထုတ်တဲ့အခါလဲဒီတမာရိရအောင်လည်းမရဘူးတမာရိရပြီးအသိဉာဏ်ဖြစ်အောင်အထုတ်ရမယ်အသိဉာဏ်ဒီဖြစ်တော့အသိဉာဏ်ကအစစ်အစစ်ရှိတယ်ဗျ သောတာပတိမညာဖွညာရသည်ကြောင့်အတိအများအတိညာတွေအများကြီးပဲဒီအတိညာတွေအစဉ်စဉ်ဖြစ်ပြီးမှသောတာပတိမညာဖွညာရတယ်ပြီးတော့ဒီထဲမှာတော့အတိညာစဉ်စဉ်ထဲမှာဘုရားအမခံချက်တစ်ခုရှိတယ်ဥရပြညာယုံနာတရားတွေအဖြစ်ပြက်ပေါ့ကွာယုတ်တရားနံတရားတွေလို့ခေါ်ပါတယ်ယုတ်တရားတွေဆိုမင်းတို့ကတော့ခန္ဓာကိုယ်ဖောက်ပြန်ဖြစ်စီတတ်တယ်ခန္ဓာကိုယ်ရယုတ်အဲ့ဒါသိတဲ့နံတရားဒီနံတရားတွေအပေါ်ပြပြောက်ဖြစ်ပြပြခတ်သွက်သွက်ပေါ့ခတ်သွက်သွက်ပေါ့ ပျောက်ဒါတွေကိုမြင်တဲ့အသိဉာဏ်မျိုးဖြစ်ရမယ်အနိုင်နဲ့လေးနားလည်အောင်ပြောမယ်ကွယ်ဒီဝင်လေထွက်လေမှတ်တယ်ဆိုတော့ငါကတော့တရှူတဲ့တရှိုက်တဲ့ဝင်လေဆိုတခုတည်းပဲတင်တယ်ထွက်လေဆိုတခုတည်းတင်တယ်ဒီဥရပြညာလောက်ရောက်သွားရင်ဒီဝင်လေအခိုက်အတန့်တခုတည်းမှာအများကြီးဖြစ်တာပဲဒီယုံယုံနံတဘာဝတွေထွက်လေအခိုက်အတန့်မှာလေယုံနံတော့အများကြီးပဲမာဇီနီးနဲ့ကြဖောင်းနဲ့ပိန်နဲ့မှတ်တယ်ပေါ့ကွယ် ဒီတဖောင်းတပိန်နဲ့မှအများကြီးတွေ့တာဖြစ်တာဒါတွေကခတ်သက်သက်ပေါ့ခတ်သက်သက်ပျောက်သွားတာပေါ့ပေါ်ပြောက်ပေါ်ပြောက်ပေါ်ပြောက်ပေါ်ပြောက်ပေါ်ပြောက်ဖြစ်ပြဖြစ်ပြဖြစ်ပြအာတခါတည်းကိုအများကြီးတွေ့တယ်အဲ့ဒီလောက်အခြေအနေမျိုးတွေ့ရင်ဘုရားအာမခံချက်ရှိတာထားတာရှိတယ်ဥရပြညာလောက်ရရင်ဒီဘက်ဘဝမှာအဲ့ဒီဘုရားတေချောဘောမြင့်မညာဖွညာရတယ်အဲ့လောက်ညာရတာဘုရားဒီလိုလက်ဖြောက်တီးတယ်တေချောဘောဒီဘက်ဘဝမှာ မဲ့ညာဖွညာရနိုင်တဲ့ပုံကိုပဲဆိုပြီးတော့ဆက်စ조사အထုတ်တယ်မဲ့ညာဖွညာတေချာပေါ်ရနိုင်တယ်ဒီလိုမိတ်ပါတယ်နော်အဲ့တော့သာရမီတို့ဘုံတို့အကုန်လုံးပေါ်တို့ယောဂီတို့တွေဒီတရားအထုတ်တဲ့ခါကျတော့ဝိပဿနာဉာဏ်နေဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်ဝိပဿနာဖြစ်အောင်အထုတ်ရမယ်ဝိပဿနာဉာဏ်နေမှာလည်းအ ਨੇ ဆုံးဥဒ္ဒဗျဉာဏ်လောက်ကိုယ်မှရသွားပြီဆိုရင်တော့သိချပြီလို့ဘုရားအာမခံတာတယ်။ဘုန်းကြီးတော့မှမှတ်ပြီးတော့ကိုယ်အခုမပြောနိုင်ဘူး သင်္ကာတော်ကတောက်တာပါလဲမမှတ်မိတော့ခါဒီလေးစာရေးကမကြည့်တာကြားတဲ့ခါကျတော့တိကျမပြောနိုင်မှဖြစ်တယ်အဲ့ဒါလေးမှတ်ထားမယ်နော်ဒီနေ့ဒီလောက်နဲ့ဆုံးသတ်မယ်အခုရှင်နိုင်ခွဲသွားပြီဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနာတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။